နိုင်ဝက်ကြော်ကြော်လောက်မှန်းတာเนาะတခါကြီးတရားစကားလေးနိုင်ဝက်ကြော်ကြော်လောက်နားထောင်ရမှန်ပါဗျာဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတပေါင်းလာပြီကျော်၄ရက်နေ့နန္ဒခင်ခါကာလဒီမှာတော့တပေါင်းလာပြီကျော်၄ရက်ပြိမှာတော့တပေါင်းလာပြီကျော်၃ရက်နော်မှန်ပါဗျာအဲ့တော့ဘုန်းဘုန်းတို့အမေရိကန်နိုင်ငံမှာနေထိုင်ကြတဲ့ တရားဓမ္မတွေစုပေါင်းပြီးတော့ဘုံဘုံတို့တီထောင်နေတဲ့ရန်ကုန်မန္တလေးအမြန်လန်း27မိုင်5ဖာလုံးတောစကန်သာသနာမြေအတွက်လှူဒန်းကြတဲ့ဓမ္မပူဇာအတွက်လှူဒန်းကြတဲ့ကုသိုလ်ကောင်းမှုအစုစုကိုဘုံဘုံတို့ကြည်သက်သွန်ချအမြတ်တမ်းပေးဝေခြင်းအမြတ်တမ်းမပေးဝေသေးခင်မှာအနုမောဒနာတရားစကားနာယူကြည်ညိုကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုပြုလုပ်ကြတဲ့အချိန်ခါကာလနော် မှန်ပါဗျာအဲ့တော့ဘုန်းဘုန်းတို့တရားစကားနာယူကြရအောင်ဒါဘုန်းဘုန်းတို့ယူကနေစပြီးတော့တရားဟောတာပထမဦးဆုံးအတွေ့အကြုံနော်မှန်ပါဗျာလူတွေရဲ့မျက်နှာကိုကြည့်ပြီးတော့တရားဟောတဲ့အနေထားကနေ TV ကိုကြည့်ပြီးတော့တရားဟောရတဲ့အနေထားပေါ့ဟုတ်ပါဗျာအဲ့တော့စပြီးတော့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 အခုလည်းပဲဒကာကြီးတို့စစရင်ဟောတဲ့တရားပွဲလေးမှာမကောင်းမှုရှောင် ကောင်းမှုရှောင်ဖြူအောင်စိတ်ကိုထားဆိုတာလေးဘုံဘဟောမယ်လို့စိတ်ကူးတာမရှိတော့ပါဗျာအဲ့ဒီမြတ်စွာဘုရားရဲ့အဆုံးအမအဆူဆူသောဘုရားတို့ရဲ့အဆုံးအမမြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာအလုံးတို့ရဲ့အနှစ်ချုပ်လို့ဒီလိုအကုန်လုံးနားလည်ထားကြတယ် အဲ့ဒါဒီကနေ့ဘုံဘုံကမကောင်းမှုရှောင် ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားလို့ဆိုတဲ့အဲ့ဒီအဆုံးမသုံးပါးတည်းကနေပြီးတော့မကောင်းမှုရှောင်ဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောမယ်ပေါ့နော်။ तू ကအလွန်ကျေပြန့်တဲ့အဆုံးမဖြစ်တဲ့အတွက်ကြောင့်ဘုံဘုံတို့ရှုထောင့်အသီးသီးကနေပြီးတော့မဆုံးနိုင်အောင်ခေါ်လို့ရ။ဘာလို့လဲဆိုတော့ဘုံဘုံတို့မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတွေအကုန်လုံးကိုသူရာရှုလိုက်မယ်ဆိုလို့ရှိရင် အဲ့ဒီအဆုံးမသုံးပါးတဲ့ဟောပြီးတော့အကျုံးဝင်တယ်နော်ဟုတ်ကဲ့တချို့ဒေသနာတွေကမကောင်းမှုကိုရှောင်ဖို့ဦးစားပေးပြီးတော့ဟောတယ်တချို့ဒေသနာတွေကကောင်းမှုကိုဆောင်ရွက်ဖို့ဦးစားပေးပြီးတော့ဟောတယ်တချို့ဒေသနာတွေကကိုယ့်ရဲ့စိတ်ကိုရှင်းအောင်ထားနိုင်မှုဦးစားပေးပြီးတော့ဟောတယ်နော်မှန်ပါဗျာဒါကြောင့်သူကဒီအဆုံးမသုံးပါးတဘာတဘာကိုဒေသနာတွေနဲ့ညှိပြီးတော့ဟောမယ်ဆို ဣရသုံးပုံလုံးကုံအောင်ဟောမယ်ဆိုရင်တော့ဟောလို့ရမယ်ဘုံဘုံစိတ်ထဲမှာတွေးမိတယ်။ဒါကြောင့်ဒီကနေ့မကောင်းမှုရှောင်ဆိုတာလေးကိုရှုထောင့်လေးတစ်မျိုးကနေဘုံဘုံပြောကြည့်ခြင်း။မကောင်းမှုရှောင်ကိုတညကောင်းမှုဆောင်ကိုတညဖြူအောင်စိတ်ကိုထားဆိုတာကိုတညဘုံတို့တရားသုံးဖို့ခေါ်ထားတယ်ရှိတယ်။ဒါကြီးတို့အဲ့ဒါလဲနာဘူးကောင်းနာဘူးလေးနော်။မှန်ပါဗျာ။ဒီနေ့ပြောရင်တာလေးကတော့အဲ့ဒီထဲမှာတိတ်ပြီးတော့မပါသေးတဲ့တခြားရှုထောင့်လေးကနေကြည့်ပြီးတော့ပြောရင်လည်းတနည်းအားဖြင့်တော့လည်းပဲ လက်တွေ့ဘဝမှာမြတ်စွာဘုရားရဲ့ဒေသနာတွေနဲ့ကိုယ့်ရဲ့စိတ်ကိုအေးချမ်းအောင်ချမ်းသာအောင်ဘယ်လိုထားမလဲဆိုတဲ့မိကွန်းဒီမိကွန်းနဲ့ပတ်သက်ပြီးတော့လေးလေးနက်နက်ဘုံတို့စဉ်းစားကြရလေးဖြစ်အောင်ဟောခြင်းတယ်ဟုတ်ပါဗျာအခုဘုံဘုံတို့တတ်တော်ဟာတွေနော်စိတ်ဆင်းရဲကြရတယ်စိတ်တွေပူလောင်ကြရတယ်နော်စိတ်တွေညစ်ကြရတယ်ဆိုတာဘာကြောင့်တော့လို့အဖြေရှာလို့ရှိရင် ကိုယ့်ရဲ့စိတ်ထဲမှာနော်ဆင်းရဲစေတတ်တဲ့တရားတွေဝင်နေလို့ကိုယ့်ရဲ့စိတ်ထဲကိုနော်ပူလောင်ရှုပ်မြိုက်တဲ့တရားတွေဝင်နေလို့ကိုယ့်ရဲ့စိတ်ကိုညစ်အောင်လုပ်မဲ့အရာတွေဝင်နေလို့နော်စိတ်ကမချမ်းသာတာစိတ်ကပူလောင်တာစိတ်ကမအေးချမ်းတာအဲ့လိုဆိုလို့ရှိရင်ဒီစိတ်ကိုနော်ပူလောင်အောင် မအေးချမ်းအောင်ဆင်းရဲအောင်နော်နှိမ့်ဆက်နေတဲ့အရာတွေကဘာတွေတုံးလို့မေးရင် တရားဓမ္မတို့ဘုံဘုံတို့မြတ်စွာဘုရားရဲ့ကြည်စုတရားကြောင့်လွယ်လွယ်လေးဘုံဘုံတို့ငငယ်ရစမှတ်သားမှုပဲအကြောင်းအရာပေါ့အဲ့ဒါဘာလို့ဆိုတော့ကိုယ့်ရဲ့စိတ်ထဲကိုပူလောင်စေတတ်တဲ့ຢာကဒေါသမောဟအစရှိတဲ့ကိလေသာတရားတွေဝင်နေလို့ဒီစိတ်ကဆင်းရဲတာပူလောင်တာပင်ပန်းတာဒါကိုဘုံဘုံတို့အခြေခံကြကြမြင်တတ်ဖို့လိုတယ်ပေါ့နော် ရုပ်တရက်လူတယောက်ကိုဘုံဘုံတို့ဘာလို့စိတ်ဆင်းရဲနေတာတော့ဘာလို့စိတ်တွေကပူလောင်နေတာတော့ဘာလို့စိတ်ညစ်နေတာတော့လို့မေးသူလက်တွေ့အခြေအနေကိုကြည့်ပြီးတော့သူအဖြေမျိုးမျိုးတော့ပေးမှာနော်စီဝါရေးအခြေအနေကိုကောင်းလို့ဘာဖြစ်လို့ညာဖြစ်လို့မဆုံးနိုင်တဲ့အဖြေတွေလက်တွေ့အခြေအနေကိုကြည့်ပြီးတော့ပြောမှာပေါ့ဒါလည်းပဲမှားလားဆိုတော့မှားတော့မမှားပါအဲ့ဒါလည်းပဲပြင်ဘက်ကအာယုံနေနဲ့အကြောင်းတရားတစ်ခုအနေနဲ့ကိုယ့်ရဲ့စိတ်ကိုရှင်းရအောင်နော်နှိမ့်ဆက်နေတဲ့အရာလို့လည်းရှုနိုင်မှာဟုတ်လား ဒါပေမဲ့တကယ်လက်တွေ့အဓိကကြတဲ့အကြောင်းတရားကတော့ကိုယ့်ရဲ့စိတ်တွေပူလောင်ခြင်းပင်ပန်းခြင်းဆင်းရဲခြင်းဒီတရားတွေဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီစောစောပြောခဲ့တဲ့ရာဂဒေါသမောဟကိလေသာတရားတို့ကြောင့်ကိုယ့်ရဲ့စိတ်တွေဟာပူလောင်ရတာပင်ပန်းရတာဆင်းရဲရတနည်းအားဖြင့်မကောင်းမှုကိုမရှောင်နိုင်လို့ကိုယ့်ရဲ့စိတ်ကဆင်းရဲရတော့ဒီနေရာမှာဘုန်းတော်မကောင်းမှုရှောင်ဆိုတာနဲ့ပတ်သက်ပြီးတော့မကောင်းမှုရဲ့အဓိပ္ပာယ်ကိုကြည်ကြဲပြည့်ပြန့်တော့နားလည်ဖို့လိုတာပေါ့နော် မကောင်းမှုဆိုတာဘုံဘုံတို့ကိုဖြင်းပြတဲ့ကာယကမကောင်းမှုရှိတယ်နှုတ်ဖြင့်ပြောဆိုပြီးတော့ဖြစ်တယ်မနောကမကောင်းမှုရှိတယ်စိတ်ထဲမှာ တွေးရင်ကြံရင်လည်းဖြစ်နေတယ်နှုတ်ဖြင့်ပြောဆိုတဲ့ဝစီကံမကောင်းမှုရှိတယ်စိတ်ထဲမှာတွေးရင်ကြံရင်လည်းဖြစ်နေတယ်မနောကမကောင်းမှုရှိတယ်မကောင်းမှုကအကြမ်းမြင်၃မျိုးရှိတယ်နော်အခုဘုံဘုံဆိုလိုတဲ့မကောင်းမှုကကိုယ့်ရဲ့စိတ်ထဲမှာတွေးရင်ကြံရင်လည်းဖြစ်နေတယ်မနောကမကောင်းမှုတွေအဓိကရှိတယ်ဟုတ်လား မနောကမကောင်းမှုကိုပဲအကြောင်းပြုပြီးတော့အပြောအဆိုးတွေဖြစ်လာတယ်ဝစီကံမကောင်းမှု အလုဆိုးတွေဖြစ်လာတယ်ကာယကံမကောင်းမှုအဲ့တော့ဘုန်းဘုန်းတို့ရဲ့စိတ်ကိုနော်ပူလောင်ပင်ပန်းအောင်ဆင်းရဲအောင်နှိပ်စက်တယ်ဆိုအဲ့ဒီကိုယ့်ရဲ့စိတ်ထဲမှာမကောင်းမှုတွေဖြစ်နေတနည်းအားဖြင့်ຢာကဒေါသမောဟနော်ဆွေးမဲ့မှုဂျေနက်မှုအမှန်မသိမှုဆိုတဲ့ဒီလိုတရားတွေဖြစ်နေလို့စိတ်ကပူလောင်ရတာပင်ပန်းရတာဆင်းရဲရအပေါ်ရန်ကြည့်မယ်ဆိုရင်တော့ပြင်ဘက်ကအာယုံအမျိုးမျိုးကြောင့် အဲကိုယ့်ရဲ့စိတ်တွေပင်ပန်းတယ်ပူလောင်တယ်ဆင်းရဲတယ်လို့လူတွေကအဲ့ဒါကိုပဲအဓိကထားပြီးတော့တွေးကြကြံကြတာများပါအဲ့ဒါကြောင့်မလို့အဲ့ဒါတွေကိုပဲကြောင်းလဲဖို့ဖဲပြစ်ဖို့ကြိုးစားအထောက်ကြတာများတကယ်တမ်းကိုယ့်ရဲ့စိတ်တွေပူလောင်ပင်ပန်းဆင်းရဲတယ်ဆိုတာပြင်ဘက်ကအာယုံတစ်ခုတည်းနဲ့ဖြစ်နိုင်တဲ့ကိစ္စမဟုတ်ဘူးနော်အတွင်းလေးကဇာကဒေါသမောဟဆိုတဲ့အကြောင်းတရားပါမှကိုယ့်ရဲ့စိတ်ကပူလောင်မှုပင်ပန်းမှုဆင်းရဲမှုဆိုတာဖြစ်နိုင် ဒါကြောင့်ကိုယ့်ရဲ့စိတ်ကိုချမ်းသာစေခြင်းနဲ့အေးချမ်းစေခြင်းငြိမ်းအေးစေခြင်းနဲ့ဆိုလို့ရှိရင်ဒီစိတ်ကိုရှင်းရအောင်ပူလောင်အောင်နော်ရှုမြိုက်မယ်နှိမ့်ဆက်မယ်ရာဂဒေါသမောဟတရားတွေဘုံဘုံတို့နေပါအောင်စူးစမ်းကြဒီနေ့အဖြစ်သူတို့ကိုတက်နိုင်သမျှရှောင်နိုင်အောင်စူးစမ်းရနော်ဒါကြောင့်မကောင်းမှုရှောင်ဆိုတာလေးကိုကာယကမကောင်းမှုဝစီကမကောင်းမှုသိတာထင်ရှားတယ်ထင်သာမြင်တာရှိတယ်ဒီမကောင်းမှုတွေကနေရှောင်ဖို့လောက်တယ်မတွေးမိပဲနဲ့ နော်စိတ်ထဲမှာတောင်မကောင်းမှုမဖြစ်အောင်ရှောင်မယ်ဆိုတဲ့မြင်မာတဲ့အတွေ့ဘုံဘုံတို့မှာရှိဖို့လိုမယ်ပေါ့ဟုတ်လားဒါကြောင့်ဒီကနေ့မကောင်းမှုရှောင်ဆိုတာနဲ့ပတ်သက်ပြီးတော့အဲ့ဒီလေးကဒီနေရာလေးကနေစပြီးတော့ဘုံတို့ပြောခြင်းအောက်လို့စိတ်တွေပင်မရတာတော့ပူလောင်ရတာတော့ဆင်းရဲရတာတော့မေးမြင်မကအာယုံတည်းဟူသောအကြောင်းတရားတွေရှိတယ်သို့တော့အခြေခံကြတဲ့အဓိကကြတဲ့အကြောင်းတရားကအဲ့ဒီအာယုံတွေနဲ့တွေ့တဲ့အခါမှာကိုယ့်ရဲ့စိတ်ထဲမှာအာယုံနေတော့မလဲတီကာရလို့ဆိုရဲနှလုံးသွင်းမှားယွင်းမှုကြောင့်ဖြစ်ပေါ်လာတဲ့ ရာဂဆိုတဲ့ဆွမ်းမမှုဒေါသဆိုတဲ့မကျေနပ်မှုမောဟဆိုတဲ့မိုက်မဲတူပြီးမှုအမှန်မသိမှုဒီတရားတွေဖြစ်လာစိတ်ကပူလောင်ရတာပင်ပန်းရတာဆင်းရဲရတာဆိုတာလေးကိုဘုံဘုံတို့အခြေခံကြကြအတွင်းကြကြနော်တွေးမိဖို့လိုတယ်ဆိုတာလေးကနေစပြီးတော့ပြောခြင်းတယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားကအကောင်းမှုဖြစ်ပြီဆိုရင်ရာဂဒေါသမောဟအကုသိုလ်တရားတွေဖြစ်ပြီဆိုလို့ရှိရင်ဘယ်လိုဟောတော့တာဝိကာတော့တာဥပါယတော့တာပရိလာဟ ကာယတဗေဒပရမရဏဒုက္ကတိပါတိကင်ခာစိတ်ထဲမှာဆွေးမဲ့မှုရာဂဖြစ်လာပြီမကျေနပ်မှုဒေါသဖြစ်လာပြီအမှန်မသိမှုမောဟဖြစ်လာပြီဆိုလို့ရှိရင်သဝိကာတောအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာပင်ပန်းဆင်းရဲမှုတွေနဲ့တကွနော်ဆင်းရဲသွားပြီပင်ပန်းမှုနဲ့တကွဆင်းရဲသွားတဥပါယတောပင်ပန်းမှုနဲ့တကွတပရိလာဟောပူလောင်မှုနဲ့တကွဆင်းရဲသွားပြီဆိုလိုတာက ຢာကဒေါသမောဟဖြစ်ရင်စိတ်ထဲမှာဆင်းရဲတယ်ပင်ပန်းတယ်ပူလောင်တယ်လို့အတိအကျမြတ်စွာဘုရားဟောနော်တာဝိကာတဆင်းရဲခြင်းနဲ့တကွတဥပါယတပင်ပန်းခြင်းနဲ့တကွတပရိလာဟပူလောင်မှုနဲ့တကွဖြစ်တယ်လို့အဲ့လိုမြတ်စွာဘုရားဟောတော့ဆင်းရဲခြင်းနဲ့တကွဖြစ်တယ်ဆိုတော့မချမ်းသာတော့ဘူးပင်ပန်းမှုနဲ့တကွဖြစ်တယ်ဆိုတော့မသက်သာတော့နော်ပူလောင်မှုနဲ့တကွဖြစ်တယ်ဆိုတော့မငြိမ်းအေးတော့ ဒါကြောင့်ကိုယ့်ရဲ့စိတ်ကိုပင်ပန်းအောင်နော်ဆင်းရဲအောင်ပူလောင်အောင်နော်နှိမ့်ဆက်တဲ့အရာဘယ်ရာလဲလို့မြင်မြတ်စွာဘုရားရဲ့အလိုတော်ရအခြေခံကြကြအဓိကကြတဲ့အကြောင်းတရားကိုနော်ပြနိုင်မှုမြင်နိုင်မှုလိုတယ်ပေါ့အဲ့ဒါကဘာလို့ဆိုတော့ရာဂဒေါသမောဟအဲ့ဒါမြတ်စွာဘုရားကတော့ပြည့်စုံဆုံးမြင်တော်မူတဲ့အတွက်ကြောင့်ဒီရာဂဒေါသမောဟအကုသိုလ်တရားတွေစိတ်ထဲဖြစ်လာပြီဆိုလို့ရှိရင် ပြစ္ဆုတ်ပန်နဲ့ဆင်းရဲတာပင်ပန်းတာပူလောင်တာမဟုတ်သေးဘူးတဲ့ကာယတပေတာပရမရဏဒုက္ခတိပါတိကင်ခာခန္ဓာကိုယ်ပျက်စီးလို့တေရပြီဆိုလို့ရှိရင်အဲ့ဒီပုံကောဟာမကောင်းတဲ့ဘုံဘဝဘုံဌာနဆင်းရဲတဲ့ဘဝရောက်သွားတတ်တယ်ဒီနေ့အဖြစ်အဲ့ဒီမကောင်းတဲ့စိတ်တွေဟာယုံညံ့တဲ့ဘဝတွေကိုကိုပြစ်နိုင်တဲ့အစွမ်းတတ္တိပါ ရှိနေတယ်ဆိုတာမြတ်စွာဘုရားပြောဟုတ်လားဒါကြောင့်မလို့ဘုန်းဘုန်းတို့ မကောင်းမှုရှောင်ဆိုတာလေးနဲ့ပတ်သက်ပြီးတော့ဒါမကောင်းမှုကိုရှောင်ကျင်စိတ်ပေါက်ဖို့မကောင်းမှုရဲ့စွန့်ရည်တက်တီကိုအခြေခံကြကြဖို့ဘုံတို့ဒေသနာနဲ့ညီနားလည်ကြည့်တာနော်မကောင်းမှုကိုကာယကံမကောင်းမှုကိုဇီကံမကောင်းမှုမနောကံမကောင်းမှုရှိတယ်လို့ကြည်ကြည်ပြန့်ပြန့်နားလည်ရမယ်ပထမအဆင့်ပြီးရင်စိတ်ထဲမှာမကောင်းမှုတွေဖြစ်လာပြီဆိုလို့ရှိရင်ဒီစိတ်ဟာဆင်းရဲတယ်ပင်ပန်းတယ်ပူလောင်တယ်ဒါတွေမကဘူးဒီမကောင်းမှု အကုသိုလ်တရားတွေဟာခန္ဓာကိုယ်ပျက်စီးတဲ့နောက်မှာ ယုံညံ့တဲ့ဘဝကိုပုတ်ပြစ်နိုင်တဲ့အစွမ်းတတ္တိပါရှိတယ်ဆိုတာကိုဘုံဘုံတို့အမှန်ကန်မြင်မိမယ်ဆိုလို့ရှိရင်နော်မကောင်းမှုကိုစိတ်ထဲမှာတောင်အဖြစ်ခံလို့တဲ့စိတ်မရှိတဲ့အနေအထားကိုရောက်သွားမယ်မကောင်းမှုကိုရှောင်ကျင်လို့စိတ်အများကြီးထက်သန်သွားမယ်ဒါကြောင့်မကောင်းမှုကဘာတွေလဲဆိုတော့ကြည်ကြပြတ်ပြတ်နားလည်ဖို့လိုတယ်မကောင်းမှုရဲ့တတဝါကိုအစင်းအောင်နှိမ့်ဆက်နိုင်စွမ်းကြီးကြီးမားမားရှိတယ်ဆိုတာလည်းဘုံဘုံတို့မြင်တတ်ဖို့လိုတယ်ဒါကြောင့်မြတ်စွာဘုရား င်္ဂုတ္တပါဠိတော်ဘုန်းတို့စတုကနိပတ်ထဲမှာအာရခသုတ်တံဆိုပြီးတော့ဟောတာဒကာကြီးဘုံဘုံတန်နာထောင်တာရှင်းပြရလားဒီပါပြီရှင်းပြရပါဘုရားဟုတ်ပြီဗျာအဲ့လိုဆက်ပြောမယ်နော်ဒီပါဗျာမရှိပါဘူးအဲ့အာရခသုတ်တံမှာမြတ်စွာဘုရားဘယ်လိုဟောတာတော့ဆိုတော့စတုတုဘိခွေဌာနေတုအတ္တရူပေနာအပမတော်တတိစေတသောအာရခောကရဏီယောဘိခွေယဟန်တော်တို့ အတ္တရူပေနကိုယ့်ရဲ့အကျိုးစီးပွားအစစ်မှန်ကိုလိုရှိကြတဲ့ပုံကိုယ်တွေဟာစတုတု၄မျိုးသောဌာနေတုအရာဌာနတို့၌အပမာရောအပမာဒအမိရသောတတိတတိတိဟုသောစေတသောစိတ်ဤအာရခောအဆောင်လျှောက်ကိုကရဏီရောပြုတင်ဤပြုတိုက်ဤဆိုတော့ဒီမှာဘုံဘုံပြောခဲ့တဲ့အကြောင်းအရာလေးနဲ့ဆက်ဆက်ပြီးတော့နားရမှာနော်မှန်ပါဗျာကိုယ့်ရဲ့စိတ်ကိုပင်ပန်းအောင်ပူလောင်အောင်ဆင်းရဲအောင်နှိပ်စက်တဲ့တဲ့မကောင်းမှုတွေအကြောင်းဆိုတော့ပြောတယ် အဲ့ဒါနဲ့ဆက်ဆက်ပြီးတော့ခုဒီဒေသနာလေးကိုဘုံဘုံတို့ဝင်းဆက်မိမိနားလည်ကြည့်ရယဟန်တို့တဲ့ကိုယ့်ရဲ့အကျိုးစီးပွားမှန်မှန်ကန်ကန်အလိုရှိတဲ့ပုံကိုယ်တွေဟာအရာဌာန၄မျိုးတို့မှာဒီစိတ်ကိုတတိတရားဆိုတဲ့အပ္ပမာဒတရားနဲ့လုံခြုံအောင်ကာကွယ်စောင့်ရှောက်ရမယ်တဲ့ဒီနေရာမှာဘုံဘုံတို့အတ္တရူပေနဆိုတဲ့စကားလုံးလေးကအလွန်နှစ်သက်စရာကောင်းကိုကျိုးစီးပွားကိုတကယ်အလိုရှိတဲ့ပုံကိုယ်ပါ ဆိုလိုတာကဒီယာဌာန၄မျိုးကိုစောင့်ရှောက်ခိုင်းတဲ့နေရာမှာမြတ်စွာဘုရားလေးနက်မှုရှိအောင်ကိုရိုးရှိဘဝကိုအလိုရှိတဲ့ပုံကိုယ်တွေကဒီယာဌာန၄မျိုးမှာ နော် စိတ်ကိုစောင့်ရှောက်ရမယ်ကိုကိုကိုအကျိုးမမဲ့စေခြင်းမူကိုကိုကိုအကျိုးရှိစေခြင်းနဲ့ဆိုရင်ဒီယာဌာန၄မျိုးမှာတတိတရားအပမာဒတရားနဲ့ကာကွယ်စောင့်ရှောက်ရမယ်တဲ့အဲ့ဒီယာဌာန၄မျိုးကဘာတွေတုံးဆိုတော့မာမေရဇနိယေတုဓမ္မေတုစိတ်တံရဇီတိ အတ္တရူပေနအပမတော်တတိရှိတသောအာရခောကရဏီယောရဇဏိေတုတက်မက်ဖွယ်ကောင်းအောင်သောဓမ္မေတုအိဋ္ဌာယုံဆိုတဲ့ကောင်းမြတ်တဲ့အာယုန်ဒီမှာမေငါ၏စိတ်တန်စိတ်တည်မာရစ်စီတက်မဲ့ခြင်းမဖြစ်ပါစေတည်းဣတိဤသို့အတ္တရူပေနကိုယ့်ရဲ့အကျိုးစီးပွားကိုအမှန်တကယ်အလိုရှိကြတဲ့ပုံကိုယ်တွေဟာအပမာရောအပမာရအမိယာရောတတိတတိဒီဟုသောစေတသောစိတ်ဤအာရခောအဆောင်လျှောက်ကိုကရဏီရောပြုသင့်၏ ကိုကိုကိုအကျိုးမမဲ့ခြင်းမူကိုကိုကိုအကျိုးရှိခြင်းတယ်ဆိုလို့ရှိရင်နံပါတ်1ကိုယ့်ရဲ့စိတ်ထဲမှာຢာကားဆိုတဲ့ဆွဲမမှုမရှိအောင်တတိဆိုတဲ့အပ္ပမာဒတရားနဲ့ကာကွယ်ဆောင်ရှောက်ရမယ်တဲ့အဲ့ဒါကိုမြတ်စွာဘုရားကတက်မဲ့ဖွယ်ကောင်းတဲ့အာယုန်နေနဲ့တွေ့တဲ့အခါမှာဒီစိတ်ကိုတက်မဲ့မှုမဖြစ်ပါစေနဲ့ဆိုတဲ့အတွေးမှန်ကလေးနဲ့တတိတရားအပ္ပမာဒတရားနဲ့စိတ်ထဲမှာຢာကားဆိုတဲ့ဆွဲမမှုမရှိအောင် ကာဝယ်စောင့်ရှောက်ရမယ်လို့ပြောတယ်။ဒါဘုန်းဘုန်းတို့ဘဝမှာဖြတ်တန်းတဲ့အချိန်မှာတက်မဖွယ်ကောင်းတဲ့အာယုံတွေဆိုတာတွေ့ရမှာပဲ။ဒါရှောင်လို့မရနော်။လောကမှာမမောစရာကောင်းတဲ့နော်အယောင်တွေအတန်တွေအနံ့တွေရတာတွေအတွေ့အထိတွေအတွေ့အကြံတွေဆိုတာအကြောင်းအားလျော်ဆိုတာဖြစ်နေ။အဲ့ဒီမမောစရာကောင်းတဲ့အခြေအနေတွေနဲ့ကြုံလာတဲ့အခါမှာအော်ဒီအခြေအနေကငါရဲ့စိတ်ကိုຢာကဆိုတဲ့ဆွဲမဲ့မှုဖြစ်အောင် တွန်းပို့နေတဲ့အခြေအနေပဲအဲ့ဒီလိုအနေအထားမျိုးမှာຢာကဆိုတဲ့ဆွဲမဲ့မှုမရှိအောင်ငါရဲ့စိတ်ကိုတတိတရားနဲ့အမှန်မှန်ကန်ကန်အတိအမှတ်ပြုပြီးတော့ဂယုဆိုင်ပြီးတော့အပမာဒတရားနဲ့ဆွဲမဲ့မှုမဖြစ်အောင်စောင့်စည်းမယ်ထိမ့်သိမ့်မယ်ဆိုတဲ့စိတ်နဲ့ရှောင်ကျင်ရမယ်ဒါမကောင်းမှုရှောင်ဆိုတာလေးကိုဘုံဘုံတို့အကျေတန်ဝရှုထောင့်တစ်မျိုးကနေပြောနေတာနော်အဲ့တော့နံပါတ်1ကိုကျိုးစီးပွားကိုလူရှိတဲ့ပုံကိုယ်တွေဟာ မမိုးပဲကောင်းတဲ့အာယုန်တွေနဲ့တွေ့တဲ့အခါမှာကိုယ်စိတ်ထဲမှာမမိုးမှုတွေမဖြစ်ပါစေနဲ့ဆိုမှန်ကန်တဲ့အတွေးနဲ့တတိထားပြီးတော့ဒီအာယုန်တွေရဲ့အကြောင်းကိုအမှန်သိအောင်လုပ်ပြီးတော့ဒီအာယုန်တွေရဲ့ပုံမှာဆွဲမဲ့မှုတရားမဖြစ်အောင်တတိနဲ့ကာကွယ်ဆောင်ရှောက်ရမယ်ဒေသနာလေးတွေကိုတလုံးချင်းလေးနားလည်အောင်ခန်းစားတတ်အောင်လုပ်ဖို့လိုနော်အတ္တရူပေနာဆိုတဲ့စကားလုံးကတော့ဘုံဘအကြိုက်ဆုံးပဲကိုကြိုးစည်းပွားကိုတကယ်အလိုရှိတယ်ဆိုတော့ဆိုလိုတာက ຢာကဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒီပုံကိုအကျိုးမဲ့တော့ကိုယ်စိတ်ကိုຢာကဖြစ်အောင်ဖြစ်ခွင့်ပြုလိုက်တဲ့ပုံကကိုကိုကိုအကျိုးမဲ့အောင်လုပ်တဲ့ပုံကိုပဲဒီလိုလည်းပဲသူကအတိတ်ပဲတက်ရောက်တယ်။အဲဆိုຢာကမဖြစ်အောင်လုပ်ခြင်းကကိုကိုကိုအကျိုးရှိအောင်လုပ်ခြင်းဒီလိုပြောနေတာကိုဟုတ်လားမှန်ပါဗျာအဲမကောင်းမှုကိုရှောင်အောင်မယ်ဆိုတဲ့နဲ့ပတ်သက်ပြီးတော့ဒီလိုဒေသလာလေးတွေနဲ့တွက်ဖက်ပြီးတော့ကြေကြေပြက်ပြက်နားလည်ရမှန်ပါဒါဘုန်းတို့ပထမရှောင်ကျင်ရမယ်တနည်းအားဖြင့်ကိုယ့်စိတ်ကိုစောင့်ရှောက်ရမယ်အရာဌာနတစ်ခု နောက်ဒုတိယယာဌာနဘာပြောတော့မာမေဒောသနီယေတုဓမ္မေတုစိတ်တံဒုတိတိအတ္တရူပေနအပမရောတတိစေတသောအာရခောကရဏီယောဒောသနီယေတုမကျေနပ်ဖွယ်ကောင်းကုန်သောဓမ္မေတုအနိဋ္ဌာယုံတို့နဲ့ဝါမကောင်းတဲ့အာယုံတွေနဲ့တွေ့တဲ့အခါမှာမေငါ၏စိတ်တံစိတ်တိမာဒုတိပြမာခြင်းဆိုတဲ့မကျေနပ်ခြင်းဆိုတဲ့ဒေါသတရားတွေမဖြစ်ပါစေတည်းဣတိဤသို့စဉ်းစားဆင်ခြင်နှလုံးသွင်းပြီးတော့ အတ္တရူပေနာကိုကျိုးစီးပွားကိုလူရှိသောပုဂ္ဂိုလ်သည်အပမာတော့အပမာဒအမိယာသောတတိတတိဒီဟုသောအာရခောစေဤအဆောင်အရှောက်ကိုကရဏီရောပြုတင်၏ဒါဒုတိယဘုံဘုံတို့ကြိုးပမ်းအားထုတ်ကြရမယ်အရာဌာနနော်ဘဝမှာမကျင်တဲ့စရာကောင်းတဲ့စိတ်တိုင်းကြစရာ မကောင်းတဲ့တဘာဝမကြဘူးလို့ထင်ရတယ်နော်ကိစ္စတွေအများကြီးတွေ့ရမှာဂျုံอ่ะလောကကြီးမှာအဲ့ဒီတဘာဝမကြတဲ့စိတ်တူစရာကောင်းတဲ့အနေအထားတွေကိုဘုံဘုံတို့ဖယ်ပြစ်ချင်လို့ရမလား မရဘူးเนาะဆွဲမဲ့စရာကောင်းတဲ့အာယုန်တွေကိုဖယ်ပြစ်လို့မရတယ်လို့မကျေနပ်စရာကောင်းတဲ့အနေအထားတွေမကျေနပ်စရာကောင်းတဲ့အာယုန်တွေကိုလည်းဘုန်းတို့ဘဝမှာဖယ်ပြစ်လို့ရမလားမရပါဘူးဗျာอืมအဲ့ဒီလိုမျိုးဘုန်းတို့မကျေနပ်စရာကောင်းတဲ့အနေအထားတွေတွေးလာပြီးကြုံလာပြီးဆိုလို့ရှိရင်အဲ့ဒီအနေအထားကြီးကကိုယ်စိတ်ကိုနော်ဒေါသမီးတက်အောင်လုပ်မဲ့အနေအထားကြီးပဲကိုယ်အစွမ်းရှိရင်ရှိမရှိရင်အဲ့ဒါအဲ့ဒီအချိန်မှာအဲ့ဒါဒေါသဒေါသဖြစ်တော့မှာပဲဒါဘုန်းတို့ပုံမှန်အတိုင်းသမျိုးကြအတိုင်းနေသွားမယ်ဆိုရင်တော့ ကျင်းတဲ့ဆရာကောင်းတဲ့အောင်နဲ့တွေ့ရင်ဆွတ်မဲ့မှုဆွတ်မဲ့ဆရာကောင်းတဲ့အောင်နဲ့တွေ့ရင်ဆွတ်မဲ့မှုဖြစ်မယ်မကျင်းတဲ့ဆရာကောင်းတဲ့အောင်နဲ့တွေ့ရင်မကျင်းတဲ့မှုဖြစ်မယ်ဒါကတော့ပုံမှန်သွားနေတာပေါ့လေမြတ်စွာဘုရားပွင့်လာတဲ့အခါကျတော့မြတ်စွာဘုရားရဲ့တရားတော်ဆိုတာကအဆန်လန်းဆိုတဲ့အတိုင်းသူကပုံမှန်သွားတဲ့လမ်းမဟုတ်သူကကောင်းမြတ်ဖို့အတွက်သူကကြိုးပမ်းအထောက်မှုနဲ့အကျိုးရှိအောင်သူကလုပ်တဲ့နီလန်းဟုတ်ဟုတ်လားအဲ့တော့မကျင်းတဲ့ဆရာကောင်းတဲ့အောင်နဲ့တွေ့ပြီဆိုရင်ဒါကမကျင်းတဲ့မှုဖြစ်ဖို့အတွက်သူအကြောင်းကတော့ဖမ်းလာပြီ အဲ့ဒီအချိန်မှာဘုန်းဘုန်းတို့ကအစွမ်းပြဖို့လိုတယ်ဒီနေ့အပြင်အဲ့ဒီအချိန်မှာဘုန်းဘုန်းတို့တွေကနီးမှန်လမ်းမှာနော်ကိုယ့်ရဲ့စိတ်ကိုကာကွယ်စောင့်ရှောက်နိုင်ဖို့လိုတယ်နော်ဒီအချိန်ကဒေါသရန်သူဝင်မဲ့အချိန်အဲအဲ့ဒီဒေါသရန်သူမဝင်အောင်ငါရဲ့စိတ်ကိုတတိဆိုတဲ့တရားနဲ့အဲ့ဒီတတိအကြောင်းလည်းပြီးတော့ဘုန်းဘုန်းနည်းနည်းလေးပြောပါဟုတ်လားအပမာဒဆိုတဲ့တတိတရားနဲ့ကာကွယ်စောင့်ရှောက်ရမယ်ဆိုလိုတာကဒေါသဖြစ်ခွင့်ပြုလိုက်ပြီးကိုယ်စိတ်ထဲမှာမကျေနပ်မှုနော်ဒေါသတရားဝင်ခွင့်ပေးလိုက်ပြီးဒေါသဖြစ်သွားပြီဆိုရင် ဒီပုဂ္ဂိုလ်အကျိုးမဲ့တော့မှာပဲအဲ့ဒါဒေါသဖြစ်ခွင့်ပြုလိုက်ခြင်းကိုအားစားကိုကျိုးစည်းဝါကိုလိုရှိရမရောက်တော့နော်ဒီပုဂ္ဂိုလ်ကကိုယ့်ကိုအကျိုးမဲ့အောင်လုပ်နေပေါ့ဒေါသမဖြစ်အောင်လုပ်မှကိုကျိုးစည်းဝါကိုအလိုရှိတဲ့လူတယောက်လို့ဆိုရမယ်ပေါ့ဟုတ်လားဒါကြောင့်ဘုန်းဘုန်းတို့ကကိုယ့်ဘဝမှာကိုကိုယ့်ရဲ့အကျိုးကိုကိုတကယ်လိုရှိပြီးတော့နေတာလားကိုယ့်ရဲ့အကျိုးမဲ့တွေကိုပဲလုပ်ပြီးတော့နေသလားဆိုတာဒီဒေသနာတွေနဲ့ချိန်ပြီးတော့ကြည့်မယ်ဆိုရင်ကောမမြင်နိုင်ဘူးလား မြင်တယ်နော်အချိန်တော်တော်များများကဘုံဘုံတို့တွေပါကိုကိုကိုအကျိုးမဲ့အောင်လုပ်နေတဲ့အချိန်ပဲများဟုတ်လားဆွဲမဲ့မှုနဲ့အကျိုးမဲ့အောင်လုပ်လိုက်မကျေနပ်မှုနဲ့အကျိုးမဲ့အောင်လုပ်လိုက်ဒီလိုသွားဟုတ်လားမကျေနပ်မှုရောင်အကျိုးမဲ့တယ်ဆိုတာတော့အရန်ထင်ရှားပါတယ်နော်ဒေါသကြောင့်နော်ဘုံဘုံတို့ဆင်းရဲရတာပင်ပန်းရတာပူလောင်ရတာဆိုတာပြောရင် तू ကအကုန်နိုင်လောက်အောင်ကိုကျေပြတ်မှာဟုတ်လားဟုတ်ပါဘူးအဲဒါကြောင့်ဘုံဘုံအဲ့ဒါကိုတော့အကျေမပြောတော့ပါနော်တရားလေးတွေစဉ်းစားတွေကအစာလေးတွေပဲခြံထားပြီးဘုံတို့ပြောပါ တော့အရာဌာနဘယ်နှမျိုးရှိသွားလဲနှစ်မျိုးရှိသွားတယ်နော်တင်ပါတယ်တင်ပါတယ်နှစ်မျိုးရှိနောက်သုံးခုမြောက်ကိုကျိုးစီးပွားကိုလိုရှိတဲ့ပုံကိုမကောင်းမှုကရှောင်ရမယ့်အနေအထားတနည်းအားဖြင့်ကိုယ်စိတ်ကိုကာကွယ်ဆောင်ရှောက်ရမယ့်အနေအထားဘာလို့ဆိုတော့မာမေမောဟနိယေတုဓမ္မေတုစိတ်တမုံရှိတိအတ္တရူပေနအမှားတော်တတိစေတသောအာရခောကရဏီယောမောဟနိယေတုတွေးဝေတရားကောင်းကုန်သောဓမ္မေတုအိဋ္ဌာယုအိဋ္ဌာယုနှုတ်၌ဟောအမျိုးမျိုးသောအာယုန်နေနဲ့တွေ့ကြုံလာတဲ့အခါ မေငါ၏စိတ်တန်စိတ်သည် မာမုံရှိတိ တွေ့ဝေခြင်းမရှိပါသေးသည်ဟောအမှန်သိပါသေးသည်ဣတိသို့စဉ်းစားဆင်ခြင်၍အတ္တရူပေနာကိုကျိုးစီးပွားကိုအလိုရှိသောပုဂ္ဂိုလ်သည်အပမာတော့အပမာဒအမိယာတော့တတိတတိတည်းဟုသောစေတသောစိတ်ဤအာရခောစောင့်ရှောက်ကိုကရဏီရောပြုသင့်၏ဟောတတိယကာဝယ်စောင့်ရှောက်ရမယ့်အရာဌာနနော်ဟုတ်ပါဗျာမောဟဖြစ်เสียကောင်းတဲ့အနေအထားတွေတွေ့ဝေเสียကောင်းတဲ့ တနည်းအားဖြင့်အမှန်ကိုသိဖို့ခက်ခဲတဲ့အနေအထားမျိုးတွေဘဝမှာကြုံလာတဲ့အခါမှာ အမှန်မသိမှုနဲ့နှင်မွန်းမသွားအောင်ဒီဟာရဲ့အကြောင်းကိုအမှန်သိဘုန်းတို့ကြိုးပမ်းအားထုတ်ရနော်အဲ့တော့အမှန်မှန်မသိအောင်လုပ်မဲ့အနေအထားတွေကဘယ်အနေအထားတွေတုံးဆိုအာယုံတိုင်းကလုံနိုင်ဒါလေးကိုတော့သတိထားတဲ့မှန်ပါဗျာအုံးတို့ຢာကဖြစ်အောင်လုပ်တယ်ဆိုတာကဆွဲမဲ့စရာကောင်းတဲ့အာယုံတွေကလုံတာမကျေနပ်စရာကောင်းတဲ့အာယုံတွေကຢာကဖြစ်အောင်မလုပ်နိုင် ဒေါသဖြစ်အောင်လုပ်တယ်ဆိုတာလဲဆွဲမဲ့စရာကောင်းတဲ့အာယုန်တွေကမလုပ်ဘူးမကျင်တဲ့စရာကောင်းတဲ့အာယုန်တွေကပဲလုပ်တယ်ဟုတ်လားအခုဒီမှာမောဟဖြစ်အောင်လုပ်တဲ့အာယုန်ကြတော့သူကအိဋ္ဌာယုန်ရောအနိဋ္ဌာယုန်ရောတနည်းအားဖြင့်ကျင်တဲ့စရာကောင်းတဲ့အာယုန်ရောမကျင်တဲ့စရာကောင်းတဲ့အာယုန်ရောအာယုန်မျိုးစုံကဘုံဘုံတို့ရဲ့စိတ်ကိုတွေ့ဝေမှုဖြစ်အောင်လုပ်နိုင်သူကြတော့ပိုးပြီးတော့အရာဌာနဘာဖြစ်သွားကျေပြန့်သွားနော်အဲ့ဒီမိုင်မဲမှုအမှန်မသိမှုတကယ်တမ်းကအာယုန်တွေကအိဋ္ဌာဒုက္ခအနတ္တပဲဘုံဘုံတို့တလုံးနဲ့ပြောရင်အာယုန်တွေက နည်းပြောင်းလဲနေတဲ့သဘောပဲအမှန်တရားပဲဒါကဟုတ်လားအဲ့ဒါကိုမသိဘူးဆိုလို့ချင်းအဲ့ဒီချိန်မှာအဲ့ဒါတွေးဝေးသွားတော့တာအဲ့ဒါနဲ့ပတ်သက်ပြီးတော့ထင်နေရထင်မယ်မြင်နေရမြင်မယ်ဒီကိုရဲ့အထင်အမြင်ကိုအခြေခံပြီးတော့ကြိုက်တယ်လို့တုံ့ပြန်ပြီးတော့တွဲမမှုနဲ့ဘုန်းတို့ခကြီးဆက်ကြတာပေါ့အများစုပါဟုတ်လားမှန်ပါဗျာသောပြောခဲ့တဲ့ယာကဒေါသဖြစ်တယ်ဆိုတာကအဲအမှန်မသိမှုမောဟကိုအခြေခံလို့ယာကဒေါသကိုလည်းဖြစ်သွားတာတကယ်တော့ဒါကိုဘုန်းဘုန်းတို့အကျေဟောထားတာလည်းရှိပါတယ်အာရခသုတ်တန်ဆိုပြီးတော့ဟုတ်လားဒီမှာတော့ဘုန်းဘုန်းတို့က မကောင်းမှုရှောင်ဆိုတာလေးနဲ့တွဲဖက်ပြီးတော့နော်ကြေကြေပြန့်ပြန့်ကိုယ်စိတ်ကိုပင်ပန်းအောင်ပူလောင်အောင်နော်နှိပ်စက်တတ်တဲ့အရာတွေကနေပြီးတော့တတိတရားနဲ့ကာဝယ်စောင့်ရှောက်ရင်ဖြင့်ကိုယ့်ရဲ့အကျိုးစီးပွားကိုအလိုရှိတဲ့ပုံကိုယ်တွေဖြစ်အောင်တနည်းအားဖြင့်ကိုယ်ကိုငြိမ်းချမ်းအောင်ချမ်းသာအောင်နော်တက်တာအောင်နေနိုင်ထိုင်နိုင်တဲ့ပုံကိုယ်တွေဖြစ်ဖို့တနည်းအားဖြင့်မကောင်းမှုရှောင်ဆိုတဲ့ဒေသနာဒီလောက်ထိလင်းနဲ့ပါလားဆိုတာကိုတွေးမိဖို့ဘုံဘုံကပြောပြတာဟုတ်လားမှန်ပါဗျာချိန်တိုင်းချိန်တိုင်းဘုံဘုံတို့ပင်ပန်းမှုပူလောင်မှုဆင်းရဲမှုအကြီးနဲ့အသေးပဲကွာတယ် နော်တတိနဲ့ကာကွယ်ဆောင်ရှောက်မှုမရှိတိုင်းတတိပဋ္ဌာန်တရားกินတိုင်းกินတိုင်းပါပိယာကဒေါသမောဟအကြောင်းအလျော်ဆိုတာဖြစ်ပြီးတော့ပင်မပူလောင်တွေရတာရှိတယ်ဒါကိုလည်းပဲဘုံဘုံတို့နားလည်ဖို့လိုမယ်ပေါ့နော်အဲ့တော့ဘုံဘုံတို့တတိယကာကွယ်ဆောင်ရှောက်ရမယ့်အရာဌာနဒီနေရာဖြစ်မဖြစ်အောင်လုပ်ရမယ့်ရှောင်ကျဉ်ရမယ့်အရာဌာနဘာလို့ဆိုတော့တွေ့ဝေစရာကောင်းတဲ့အာယုန်တွေနဲ့တွေ့လာတဲ့အခါမှာတွေ့မှုဖြစ်အောင်ကြိုးပမ်းအထောက်အမယ်လို့ဒါပြောဟုတ်လားမှန်ပါဗျမှန်ပါဗျနောက်၄ခုမြောက်ကာကွယ်ဆောင်ရှောက်ရမယ့်အရာဒီနေရာပြင်မဖြစ်အောင်ကြိုးပမ်းအထောက်အမယ်အရာပါတော့ မာမေမရဏိယေတုဓမ္မေတုစိတ်တံမစ္စည်းတိအတ္တရူပေနအပမာရောတတိစေတသောအာရခောကရဏိယောမရဏိယေတုမန်ရစ်ဖွယ်ကောင်းကုန်သောဓမ္မေတုအာယုန်တို့၌မေငါဤစိတ်တံစိတ်တိမာမစ္စည်းတိမန်ရစ်ခြင်းမဖြစ်ပါစေတည်းဣတိဤသို့ အတ္တရူပေနာကိုကျိုးစီဝါကိုလူရှိသောပုဂ္ဂိုလ်သည်အပ္ပမရောအပ္ပမရအမြင်ရသောတတိတတိတိဟုသောစေတသောစိတ်အာရခောဆောင်းလျှောက်ကိုကရဏီရောပြုသင်၏လေးခုမြောက်ဒါလေးကဘုံဘုံတို့အရန်စဉ်းစားတယ်အကောင်ဇာကဒေါသမောဟနော်မဖြစ်အောင်မြတ်စွာဘုရားကကြိုးစားဖို့တိုက်တွန်းပြီးတဲ့နောက်တကယ်ဆိုရင်ဒေသနာကတော်တော်ပြည့်စုံသွားပြီလို့ထင်မယ်ဆိုထင်ရရှိဒါမြတ်စွာဘုရားကဒေသနာကိုအဲ့ဒီနာမှာမရက်လိုက်ဘဲနဲ့နောက်ထပ်ဘုံဘုံတို့စိတ်ထဲမှာ မဖြစ်အောင်ကာဝယ်ဆောင်ရှောက်ရမယ့်အရာဌာနတစ်ခုထပ်ပြီးတော့ရသော်ဗျာရှိဆွဲပြီးတော့ပြောလိုက်အဲ့ဒါကဘာလို့မန်ရစ်တာနော်ဘုံတို့ပုရုသင်တွေရဲ့စိတ်ကနော်အခြေအနေကောင်းလေးတွေနဲ့တွေ့နေပြီဆိုလို့ရှိရင်ကိုယ့်အကိုตายာပြီးတော့နော်ရစ်မှုနေကြတာရှိဟုတ်လားလေးနဲ့တဲ့တရားတွေကိုစိတ်ဝင်စားနိုင်မဲနဲ့အခုဆိုကောင်းမှုမှာစိတ်ဝင်စားနိုင်မဲနဲ့ဒီဖြစ်နေတဲ့အခြေအနေတွေထဲမှာအသာလေးမှိမ့်ပြီးတော့ရစ်မှုပြီးတော့ အထင်တစ်လုံးနဲ့နေရတာရှိတယ်ဟုတ်လားတခါဟုတ်ပါတယ်ဗျာအဲ့ဒါကိုမြတ်စွာဘုရားမြင်တော်မူတဲ့အတွက်ကြောင့်ကောင်းတဲ့အခြေအနေနဲ့ပဲတွေ့တွေ့ဆိုးတဲ့အခြေအနေနဲ့ပဲတွေ့တွေ့ဒီအခြေအနေတွေက ကိုယ့်ရဲ့စိတ်ကိုရင်မှုမှုမဖြစ်အောင်မန်ရင့်မှုမဖြစ်အောင်ကြိုးပမ်းအထောက်ရမယ်ပြောမှန်ပါဗျာဒီမန်ရင့်မှုကလည်းကြောက်ကြကောင်းဘုံဘုံတို့ဘုံကဟောဘူးပါလေနော်တပ်ပုရိတာတုတ်တာသူတော်ကောင်းဆိုတာရဲ့အတိပ္ပယ်ကိုမြတ်စွာဘုရား အကျေတဝန်ပြောတာအဲ့ဒီမှာတုတ်တန်ရဲ့နှစ်ချုပ်ကလူတယောက်ဟာတော့ကောင်းနေတာနဲ့သူတော်ကောင်းမဖြစ်သေးဘူးအဲ့ဒီထဲမှာသူကဘလို့ပြောလို့ဆိုတော့ဒီကောင်းတဲ့အတွက်ကြောင့်ကိုကိုကိုမမြင့်တင်ဘူးသူများကိုမနှိမ့်ချဘူးဆိုတော့မှတာသူတော်ကောင်းဖြစ်သွားတာဒါလေးကိုဘုန်းကအလွန်သဘောကျတယ်အဲ့မှာတော့အကျေတုံပြောတာပေါ့ဗျာပညာရှိသူတော်ကောင်းဆိုတရားလည်းဘုန်းကြီးခေါ်တာရှိအစိုးရမှာဆိုလူတယောက်တီလာရှိတယ်ကိုချင်းတီလာရှိ ဒါကောင်းတာပဲလွန်ကောင်းပါဒါဒီကိုချင်းသီလရှိတဲ့အတွက်ကြောင့်ကိုချင်းသီလမရှိတဲ့လူတွေကိုထင်သေးတယ်ကိုချင်းသီလရှိခြင်းတည်းဟူသောအကြောင်းကြောင့်ကိုကိုကိုအထင်ကြီးတယ်ကိုကိုကိုမြင့်တင်ပြီးတော့ကိုချင်းသီလမရှိတဲ့လူတွေကိုနှိမ့်ချမယ်ဆိုရင်အဲ့ဒါသူတော်ကောင်းရှိတယ်မပြည့်စုံဘူးလို့အဲ့လိုဟောဟုတ်လားမြတ်စွာဘုရားဒေသနာတွေကိုအများကြီးတည်တယ်စာတတ်တယ်ပေတတ်တယ်ဝီနည်းလေးစားတယ်တရားအထုတ်တယ်ဒူတင်ကျင့်တယ်နောက်ဆုံးဇံရတယ်အဲ့ဒီအထိမြတ်စွာဘုရားဟောတာအဲ့ဒီထဲမှာဟုတ်လားတရားဟောကောင်းတယ်အမျိုးမျိုးပေါ့လေအကောင်းတွေအများကြီးဟောတာ အဲ့လိုကောင်းပင်ကောင်း냐တော့လည်းပဲအဲ့ဒီလိုကောင်းတဲ့အတွက်ကြောင့်ပုဂ္ဂိုလ်ကိုမြင့်တင်ပြီးတော့ကိုယ်လိုမကောင်း냐တဲ့ပုဂ္ဂိုလ်တွေကိုအထင်သေးမယ်ရှုံချမယ်ရှင်ဒါသူတော်ကောင်းမဟုတ်ဘူးလို့ပြောတာအဲ့တော့ဘုန်းကဘယ်လိုနားလည်လိုက်တော့ဆိုတော့ဩကောင်းယုံလောက်နေမပြည့်စုံသေးပါလားဟုတ်လားမှန်ပါဗျာကောင်းတဲ့အတွက်ကြောင့်ကောင်းခြင်းတည်းဟူသောအကြောင်းကြောင့်ကိုယ်ကိုယ်ကိုမမြင့်တင်မှသူများကိုမနှိမ်ချမှပြည့်စုံတဲ့အကောင်းတစ်ခုရတာလို့နားလည်ရဒါကြောင့်ကိုယ်နဲ့ရင်းနှီးတဲ့လူငယ်လေးတွေ တချို့ထက်ထက်မြက်မြက်လေးတွေရှိရင်အဲ့ဒီဒေသနာလေးကိုဘုံဘုံအမှတ်ရတယ်ဟေးတော်ယုံနဲ့တကယ်တော်သေးတာမဟုတ်ဘူးဟုတ်လားတော်တဲ့အတွက်ကြောင့်သူများကိုအထင်မသေးမှကိုယ့်ကိုယ်အထင်မကြီးမှတကယ်တော်သွားတာဒါကိုဘုံဘုံပြောဖြစ်တယ်နော်မှန်ပါတယ်အဲ့တော့ဒီမှာဒါကမန်ရည်ချင်းဆိုတာနဲ့ပတ်သက်ပြီးတော့ဘုံဘုံကပြောတာပါဟုတ်လားအဲ့တော့ဘုကုန်းတို့ရဲ့စိတ်တွေကမန်ရစ်မှုဆိုတာရှိတယ်မမာနကတော့အခြေအနေမျိုးမျိုးကဖြစ်နိုင်တယ်နော်ဆင်းရဲရင်လည်းမာနကဖြစ်နိုင်တာပဲချမ်းသာမှဖြစ်နိုင်တာမဟုတ်အပြည့်စုံရင်လည်းဖြစ်နိုင်တာပဲပြည့်စုံမှဖြစ်တာမဟုတ် အပြည့်စုံလို့ကောင်းလို့ချမ်းသာလို့ဖြစ်တဲ့မာကတော့ तू ကမန်တစ်မျိုးပေါ့ဗျာ तू ကတော့ပဏိတမန်ခေါ်တာပေါ့နော်ဆင်းရဲလို့အာကိုတမင်ကိုရှာစားတာဘယ်လိုကူးရှာရမှာတော့ဆိုပြီးတော့ဆင်းရဲနဲ့အောက်ကနေထောင်းနေတဲ့မန်လည်းရှိသေးတယ်နော်အဲ့ဒီလိုမန်ဤနာမန်လို့ပေါ့ပြောချင်တာကမန်ဆိုတာအခြေအနေအမျိုးမျိုးမှာဖြစ်နေအခြေအနေတိုင်းမှာမန်ဖြစ်နေမရှိတော့လည်းမရှိလို့မဖြစ်နိုင်တယ်ရှိတော့လည်းရှိလို့မဖြစ်နိုင်ညာစုကရှိလို့ဖြစ်တဲ့မန်လောက်ပဲသိမရှိလို့ဖြစ်တဲ့မန်အရန်ကြီးနေတာ မြင်ချင်မှမြင်နော်ဒါဆက်မိရလေးပြောနေတာအဲ့တော့ဆိုလိုတာဘုန်းဘုန်းတို့ရဲ့စိတ်ဟာဒီမန်ဆိုတဲ့မာမာနဖြစ်ဖို့အတွက်အလွန်တရာမှလွယ်ကူတဲ့အနေအထားမှာရှိတယ်ဒါကြောင့်မြတ်စွာဘုရားဒါလေးကိုထည့်နော်မန်ရစ်စရာကောင်းတဲ့အနေအထားနဲ့ကြုံလာတဲ့အခါမှာကိုယ်စိတ်ကိုနော်မန်ရင်မှုတွေနဲ့နော်ခက်ထန်မာကြောမသွားကိုကျိုးစည်းဝါကိုအလိုရှိတဲ့ပုံကိုယ်တွေဟာတတိဆိုတဲ့အပ္ပမာဒတရားနဲ့ကာဝယ်ဆောင်ရှောက်တဲ့နေတဲ့။တရားဌာနဘယ်နှမျိုးတော့ ၄မျိုး၄မျိုးပါရှိဟုတ်လားအဲ့မှာသေချာမှတ်မယ်နော် အတ္တရူပိနာကိုကျိုးရှိပါကိုလိုရှိသောသူသည်ဆိုတဲ့စကားလုံးလေးကိုမမေ့နဲ့ဟုတ်လားမှန်ပါဗျာကိုကိုအကျိုးရှိခြင်းနဲ့ကိုကိုချမ်းသာခြင်းနဲ့ငြင်းအေးခြင်းနဲ့တတ်တာခြင်းနဲ့ခေါင်းခြင်းနဲ့ဆိုလို့ရှိရင်ဒီ၄မျိုးဖြစ်เสียအကြောင်းအနေနဲ့ကြုံလာတဲ့ခါမှာဒီ၄မျိုးမဖြစ်အောင်ကြိုးပမ်းအထောက်အဒီ၄မျိုးဆိုတော့ယာကဆိုတဲ့ဆွဲမဲ့မှုဒေါသဆိုတဲ့မကျေနပ်မှုမောဟဆိုတဲ့အမှန်မသိမှုမဒဆိုတဲ့မန်ရင်မှုမှု ဟုတ်လားမှန်ပါဗျာအခုမှဒီဒေသနာလေးကိုနော်စတွေ့ရစပြီးတော့ဗာစဉ်းစားမိတုံးဆိုတော့အော်လောကကြီးမှာအာယုန်တွေကတော့အမြဲတမ်းအကဲဆန်းနေတာပဲလို့ဒီစိတ်ကိုအမြဲတမ်းအကဲဆန်းနေဟုတ်လားဘလို့အကဲဆန်းနေတာတော့ကောင်းတဲ့အာယုန်တွေကလည်းပဲဟေ့မင်းငါနဲ့တွေ့ပြီးငါ့ကိုမင်းဘလို့တုံ့ပြန်မှာတော့မေကွန်းထုတ်ဟုတ်လားမကောင်းတဲ့အာယုန်တွေကလည်းမင်းငါနဲ့တွေ့ပြီးငါ့ကိုမင်းဘလို့တုံ့ပြန်မှာတော့အများစုကတော့ဘလို့ပဲတုံ့ပြန်လိုက်တော့ဒေါသနဲ့ပဲတုံ့ပြန်လိုက် ဟုတ်လားကောင်းတဲ့အောင်တဲ့တွင်ຢာကနဲ့ပဲတုံ့ပြန်လိုက်နော်ဘုံဘုံတို့ရဲ့နော်တုံ့ပြန်မှုတွေဟာနော်အလွယ်လွယ်မှားမှားနဲ့ပဲဘဝခီးကိုလာခဲ့ကြဒီလိုမဆိုနိုင်ဘူးလားဆိုနိုင်တယ်နော်ဆိုနိုင်ပါဘူးဆိုတာဆုံးမလို့ဩဒါတွေဟာအကျိုးမဲ့တွေကိုဖြစ်စေတတ်တယ်ဒါတွေကိုမဖြစ်အောင်ဘုန်းတို့လုပ်ရမယ်အာယုန်တွေကတော့ဘုန်းတို့ရှောင်လို့မရဘူးနော်ဒီမှာအဲ့ဒီအချက်ကလေးကိုလည်းဘုံဘုံကလေးလေးနက်နက်စဉ်းစားစေချင်ပါတယ်ဘုံဘုံကတော့တရားကိုစဉ်းစားစားလဲပြောရင်လည်းစဉ်းစားစားလဲနာယူစေချင်တယ်ဟုတ်လား အာယုန်နေဆိုတာကရှောင်လို့ရတဲ့ကိစ္စမဟုတ်နော်တခုမဟုတ်တခုတစ်မျိုးမဟုတ်တစ်မျိုးဘုန်းတို့ဘဝမှာတွေ့နေမှာကြုံနေမှာပဲဟုတ်လားအဲ့ဒီတွေ့လာကြုံလာတဲ့အခါမှာဘလို့မကောင်းမှုတွေမဖြစ်အောင်ဘုန်းတို့ကြိုးပမ်းအထုတ်မလဲဘယ်နည်းနဲ့မကောင်းမှုတွေမဖြစ်အောင်ကြိုးပမ်းအထုတ်မလဲဆိုတဲ့မှန်ကန်တဲ့နည်းလမ်းကိုရှာပြီးတော့ဘုန်းတို့တတ်နိုင်သမျှအဲ့ဒီနည်းလမ်းနဲ့ညီကြိုးစားအထုတ်ဖို့ကဒါလည်းဘုန်းတို့အတွက်ပရဏကြတဲ့လုပ်ငန်းလို့မဆိုနိုင်ဘူးလားဆိုနိုင်ပါဗျာဟုတ်လားအဲ့တော့ဘုန်းဘုန်းတရားပြောတာလေး ကွင်းဆက်ကလေးနှစ်ခုရှိသွားပြီအဲ့မကောင်းမှုရှောင်ဆိုတာလေးကိုပြောခြင်းတယ်ဘာကြောင့်မကောင်းမှုကိုရှောင်ဖို့ပြောတာမကောင်းမှုဆိုတာကာယကံဝစီကံမနောကံသုံးမျိုးရှိတယ်သူတစ်ပြည့်ဒီကနေ့ပြောတာမနောကံနော်စိတ်ထဲမှာပူလောင်ရှုမြိုက်နေတဲ့တရားတွေဆင်းရဲအောင်နှိမ့်ဆက်နေတဲ့တရားတွေနော်ပင်ပန်းအောင်လုပ်နေတဲ့တရားတွေမှန်ပါဗျာသိပြီးရနောက်လည်းမကောင်းတဲ့နေရာကိုပို့ပစ်နိုင်တဲ့အစွမ်းရှိတဲ့တရားတွေဒါကြောင့်မကောင်းမှုကိုဘုံလို့ရှောင်ဖို့ကြိုးစားရမယ်ဒါလေးကိုပို့ပြီးတော့ပေါ်လွင်ထင်ရှားဖို့အရခတုတ်တန်လေးနဲ့ဘုံဘုံကပ်ပြီးတော့ပြောတယ်ဟုတ်လား ဒီမှာတော့ပိုးကျေပြန့်သွားတာပေါ့နှကိုရဲ့အကျိုးစီးပွားကိုတကယ်လိုလားတယ်ဆိုရင်ရာဂဒေါသမောဟမတ္တဒီတရားတွေဖြစ်เสียကောင်းတဲ့အာယုန်တွေနဲ့တွေ့လာတဲ့အခါမှာဒီတရားတွေမဖြစ်အောင်ကိုယ့်ရဲ့စိတ်ကိုတတိဆိုတဲ့အပမတာတရားနဲ့အကွယ်ဆောင်ရှောက်ရမယ်လို့ဒီလိုမျိုးဆိုပြဟောတယ်ဟုတ်လားမှန်ပါအဲ့လိုဆိုရင်တတိယဘလို့ထားမှာတော့နော်တတိယဘလို့စွန့်တတိရှိတာတော့နော်တတိယအဓိပ္ပာယ်ကိုဘုန်းတို့အခြေပြန်ဆုံးဖွင့်ဆိုမယ်ဆိုလို့ရှိရင်တော့မဟာတတိပဋ္ဌာနာသုတ်တန်ကြီးကိုဘုန်းတို့ပြောဖို့ရှိမှာပေါ့နော် အလွန်ကျေပြန့်တယ်ပေါ့အဲ့ဒါကိုပဲဘုံတို့တလုံးနဲ့အနှစ်ချုပ်ပြီးတော့ခြုံငုံသုံးသက်ပြီးတော့ပြောရမယ်ဆိုရင်တတိဆိုတာကိုကိုကိုဘာဖြစ်နေသလဲဆိုတာကိုမှန်မှန်ကန်ကန်သိအောင်အာယုံဆိုင်နေတဲ့သဘောပဲတကယ်ကဟုတ်လားမှန်ပါဗျကိုကိုဘာဖြစ်နေသလဲဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးနော်ဂယုဆိုင်ပြီးတော့အာယုံဆိုင်ပြီးတော့သိနေတဲ့သဘောလေးပဲတတိဆိုတာတကယ်ဟုတ်လားမှန်ပါဘာမှဟိုဖြည့်ဆွက်ပြီးတော့တွေးတာမပါဘူး လှုပ်ကြံပြီးတော့လှုပ်ဆက်တွေခင်းတာမပါဘူးဒီဖြစ်နေတာကိုဖြစ်နေတဲ့အတိုင်းပဲသိဖို့ကြိုးစားတယ်ဥပမာဘုန်းတို့ဝင်လေထွက်လေကိုဘုန်းတို့သတိထားတယ်သတိနဲ့ဝင်လေထွက်လေကိုဟိုအခြေခံပြီးတော့သတိကိုထူထောင်တယ်ဆိုတဲ့နေရာမှာလည်းဘုန်းတို့ဘယ်လိုလုပ်တာလဲဝင်လေဝင်အောင်ထွက်လေထွက်အောင်ဘုန်းတို့ကြိုးစားတာမရှိဘူးဝင်လေထွက်လေသူ့အတူဝင်လေထွက်နေတဲ့အပိုင်းကိုဘုန်းတို့ဘာမှဝင်ရောက်ဆွတ်ဖက်တာမရှိဘူးသူ့လိုလိုဝင်လေထွက်နေတဲ့ဒီဝင်လေထွက်လေကိုလိုက်ပြီးတော့သိုံပဲသိအောင်ဘုန်းတို့ကြိုးစားထုတ်တာနော်ဟုတ်တယ်မဟုတ်လားမှန်ပါဗျာ ကျန်တာတွေလည်းဘုန်းဘုန်းတို့စဉ်းစားကြည့်လိုက်အကုန်လုံးမြတ်စွာဘုရားသင်ပေးထားတဲ့နော်အခြေပြန်ဆုံးအပြည့်စုံဆုံးအဲ့ဒီသတိပဋ္ဌာန်သုတ်တန်ကြီးမှာကြည့်လိုက်ရင်နော်ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးအမှန်ကန်လေးသိပြီးတော့နေဖို့မြတ်စွာဘုရားသင်ပေးတာဟုတ်ပါဘူးအဲ့ဒါကိုဘုန်းဘုန်းတို့စူးစမ်းအထောက်လို့ရှင်ဒီဖြစ်နေတဲ့သဘာဝတရားတို့ရဲ့မတည်မြဲမှုကို तू သိမှာပဲမြင်မှာပဲမှန်ပါဗျာဒီနေ့မှာတတိဆိုတာနဲ့ပတ်သက်ပြီးတော့မဖြစ်မနေနားကိုလဲသိတဲ့အကြောင်းအရာတစ်ခုကပြစ္ဆုတ်ပန်းဆိုတဲ့စကားလုံးဟုတ်လားမှန်ပါဗျာ ဘုံဘုံကိုဒီတရားလေးဟောဖို့ဟိုစပြီးတော့စီစဉ်တဲ့ဟိုမတ်မေလင်းဟုတ်လားအတူတရားအထုတ်တဲ့အကြောင်းလေးကိုဟောဘုံဘုံဟောပါဆိုပြီးတော့ဘုံဘုံပြောတာရှိရဲ့အဲ့ဒါကိုဘုံဘုံအမှတ်ရတယ်ဒါအခုတရားအထုတ်တဲ့အကြောင်းဘုံဘုံပြောနေတာပဲဟုတ်လားအဲ့တော့တတိဆိုတာကိုဘုံဘုံတို့နားလည်ဖို့အတွက်ဘာကိုတွဲဖက်ပြီးတော့ဘုံဘုံတို့နားလည်ဖို့ကြိုးစားမှာပစ္စုပန်ပစ္စုပန်ဟုတ်လားပစ္စုပန်ဆိုတာကတော့အခုလောလောဆယ်အနေထားလေးကိုပစ္စုပန်လို့ပြောတာဟုတ်လားဟုတ်လား ဒါသတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာမဖြစ်မနေဒီပစ္စုပန်ဆိုတာရဲ့တတိဆိုတာရဲ့တွက်ဖက်ပြီးတော့နားလည်ဖို့လိုပါတော့နော်အခုဖြစ်နေတာလေးကိုအခုဖြစ်နေတဲ့အတိုင်းလေးပဲသိလိုက်နောက်တစ်ခါဖြစ်တော့နောက်တစ်ခါသိတော့အဲ့ဒီအရင်တစ်ခါမဟုတ်တော့နော်အမြဲပြောင်းလဲအခုအခုဆိုတဲ့ပစ္စုပန်တိုင်းကိုဘုန်းဘုန်းတို့ကပိုင်းဖြတ်ပြီးတော့တိတိတိတိသွားဖို့ကြိုးစားရဟုတ်လားဟုတ်ပါဗျာအခုသိလိုက်တယ်နောက်ထပ်အခုကိုသိလိုက်တယ် စောစောကသူ့အရင်ကတိခဲ့တဲ့အခုဆိုတာကဘာဖြစ်သွားအတိဖြစ်သွားနော်အဲ့ဒါကိုဘုံဘုံတို့ကထားလိုက်တော့အဲ့ဒါကိုဘာမှလည်းတွေးမနေနဲ့တော့အဲ့ဒါကိုဘာမှလည်းပုံဖော်မနေအဲပြစ္ဆုတ်ပံလေးတိုင်းကိုလားအချိန်တိုင်းပြစ္ဆုတ်ပံလေးတိုင်းကိုလားဘုံဘုံတို့ကပိုင်းဖြတ်ပိုင်းဖြတ်ပြီးတော့အဲ့ဒီနေရာလေးမှာပဲအဲ့ဒီဟာလေးကိုပဲတိပြီးတော့သွားပဲဆိုလို့ရှိရင်ဟောတဘာဝတရားတွေဟာအကုန်လုံးကတကယ်အလွန်တူတော့တဲ့အခိုက်အတန့်လေးတွေပါလားဟုတ်လားဒါဆိုရင်အရန်ကိုပေါ်သွားသွားမယ်နော်ဘုံဘုံတို့ဗတ္တိကာရတသုတ်တန်နဲ့လည်းတွဲပြီးတော့ နာယူစရာကောင်းတာပေါ့လေအတိတ်ဆိုတာရှိတော့တာမဟုတ်အနာဂတ်ဆိုတာရောက်သေးတာမဟုတ်ဘူးဒါကြောင့်မို့လို့အတိတ်နဲ့ပတ်သက်ပြီးတော့လည်းအကုသိုလ်မဖြစ်အောင်နေရမယ်အနာဂတ်နဲ့ပတ်သက်ပြီးတော့လည်းအကုသိုလ်ဖြစ်အောင်နေရမယ်မြတ်စွာဘုရားဟောတာလေအဲ့ဒီမှာကျတော့မြတ်စွာဘုရားသတိပဋ္ဌာန်နဲ့ပတ်သက်ပြီးတော့ပြစ္ဆုတ်ပံဆိုတဲ့စကားလုံးနဲ့တွဲပြီးတော့ဟောတာပြစ္ဆုတ်ပံနဲ့စရောဓမ္မတထတထဝိပတ္တိဟောတာအခုလောလောဆယ်ဖြစ်နေတဲ့သဘာဝတရားဘယ်မှာဖြစ်နေတဲ့သဘာဝတရားဆိုဒီခန္ဓာမှာဖြစ်နေတဲ့သဘာဝတရား ဟုတ်လားမှန်ပါအဲ့ဒီပြစ္ဆုတ်မှာဖြစ်နေတဲ့သဘာဝတရားကိုဖြစ်နေတဲ့အခိုက်အတန့်လေးမှာဒါလေးကိုဒီတိုင်းလေးဖြစ်နေတာကိုဒီတိုင်းလေးဖြစ်နေတယ်လို့အတိအမှတ်ပြုလိုက်တာမှန်ပါဗျာဝိပတတိဘုံဘုံတော့အများသောအားဖြင့်ဒီအတွေ့အကြုံတွေကိုနော်သိရတဲ့နေရာမှာဒီပြစ္ဆုတ်ပံတဲ့တဲ့သိတာမဟုတ်များသောအားဖြင့်တာမန်နေတဲ့အခြေအနေမှာနော်အတိတ်တွေအနာဂတ်တွေနဲ့ရောထွေးပြီးတော့မှားမှားယွင်းယွင်းသိကြတာဟုတ်လားဟုတ်ပါဗျာကိုမြတ်စွာဘုရားအဲ့ဒီ လွဲမှားတဲ့အခြေအနေလွဲမှားတဲ့နေနည်းထိုင်နည်းကိုနော်ထားခဲ့ပြီးတော့ဒီမှန်ကန်တဲ့နေနည်းထိုင်နည်းအသိဉာဏ်ကိုဖြစ်ထွန်းစေတဲ့မှန်ကန်တဲ့နေနည်းထိုင်နည်းကိုမြတ်စွာဘုရားသင်ပေးတာဟုတ်လားအခုနောက်တစ်ခုကိုမြင်လိုက်ပြီဆိုတာနဲ့အဲ့ဒီမြင်တဲ့နေရာမှာစိတ်ကရှိတာပေါ့နော်ဘယ်တော့မှဒီလိုငါ့ကိုဘယ်လိုပြောခဲ့တာမှဖြစ်တယ်ညာဖြစ်တယ်အတိတ်ကိုရောက်ချင်လဲရောက်ဟုတ်လားအနာဂတ်မှာလည်းဒီလိုငါ့ကိုဘာမှလုပ်မလဲမသိဘူးအနာဂတ်ကိုရောက်ချင်လဲရောက်များသောဖြင့်စိတ်ကလောလောဆယ်တွေ့လိုက်ရတဲ့အာယုန်လေးနဲ့ပတ်သက်ပြီးတော့ သူ့ကိုဓာတ်ရိုက်သိဖို့မကြိုးစားဘဲနဲ့သူနဲ့ပတ်သက်ဆက်ဆက်ပြီးတော့ဖြစ်ခဲ့တာတွေမဖြစ်သေးတာတွေဒီအတိတ်တွေအနာဂတ်တွေကိုပဲဘုန်းဘုန်းတို့ရဲ့စိတ်တွေကမလုပ်နေကြတာပုံဖော်နေတာဟုတ်လားအဲ့ဒီမှာပြည့်ညက်သဘောတွေရောက်ပြီးတော့စောစောကပြောခဲ့တဲ့ယာဂဒေါသမောဟတွေအဲ့ဒီမှာဖြစ်ကုန်ဟုတ်လားဒါကြောင့်မြတ်စွာဘုရားကယာဂဒေါသမောဟမရတရားတွေမဖြစ်ဖို့ဆိုလို့ရှိရင်ဘာလို့သုံးချအမှာတုံးလို့မင်းအဲ့ဒီမှာနှလုံးတောင်ထပ်ပြောထားရနော်တတိစေတသော အပမာဒောကရဏီယော အပမာတော့တတိစေတသောအာရခောကရဏီယောအပမာတော့အပမာဒအမိယာသောတတိတတိဒီဟုသော စေတသောစိတ်ဤအာရခောအဆောင်လျှောက်ကိုကရဏီယောပြုသင့်၏အလွန်ပြည့်စုံတဲ့ဒေသနာလေးဟုတ်လားအပမာဒလို့ခေါ်တဲ့တတိဆိုတဲ့တရားစိတ်ရဲ့အဆောင်လျှောက်တရားပဲတဲ့အဲ့ဒီအဆောင်လျှောက်ကလေးကိုပြုရအဆောင်လျှောက်တယ်ဆိုတာဘုန်းဘုန်းတို့ရန်သူတွေမဝင်အောင်ကိုယ်ဒုက္ခပေးမဲ့အရာတွေဝင်မလာအောင်ကာကွယ်ဆောင်လျှောက်တာကိုဆောင်လျှောက်တယ်လို့သုံးနှုံးတာနော်ပြန်ပါဗျာ အဲ့ဒါဘယ်သူကအဲ့ဒီစောင့်ရှောက်ရေးတာဝန်ကိုယူနိုင်တာတော့ဆိုတော့ဒီတတိလေးကပဲတာဝန်ယူဟုတ်လားတတိကကာကွယ်စောင့်ရှောက်ရေးတာဝန်ကိုအပြည့်အဝယူတဲ့တကယ်သူတော်ကောင်းတရားခေါင်းချုပ်ပဲတတိယဟုတ်လားမှန်ပါဗျာမှန်ပါဘုန်းတော်စီတွေဘာလို့ဆင်းရဲတော့ဘာလို့ပင်ပန်းတော့ဆိုရင်အဲ့ဒီပင်ပန်းအောင်ဆင်းရဲအောင်နှိမ့်ဆက်မဲ့အရာတွေကဒီစိတ်ထဲကိုဝင်ဝင်ဝင်ဝင်ပြီးတော့သူတို့ကကြိုးကင်ချေလဲပြီးတော့နှိမ့်ဆက်နေလို့တနည်းအားဖြင့်သူတို့ဝင်မလာအောင်ဘုန်းဘုန်းတို့ကကာကွယ်မှုစောင့်ရှောက်မှုမလုပ်နိုင်လို့ ဒီရန်သူတွေကဝင်ဝင်ပြီးတော့ဘုန်းတို့ရဲ့စိတ်ကိုမလုပ်နေတာတော့ကုလောင်ပင်မအောင်လုပ်နေတာပေါ့ဟုတ်လားအဲ့ဒါကိုဘုန်းတို့ကလှုပ်ခွင့်မပေးခြင်းဘူးအာငင်းငင်းချမ်းချမ်းလေးပဲနေခြင်းနဲ့ချမ်းချမ်းတတ်တာလေးပဲနေခြင်းနဲ့တတ်တောင့်တတ်တာလေးပဲနေခြင်းနဲ့ဆိုလို့ရှိရင်အမငင်းချမ်းအောင်လုပ်မဲ့ပင်မအောင်လုပ်မဲ့ပူလောင်အောင်လုပ်မဲ့အရာတွေကိုမဝင်အောင်ဘုန်းဘုန်းတို့တတိနဲ့မလုပ်ကြဘူးတော့ကာဝယ်စောင့်ရှောက်ဟုတ်လားဘုလိုရတဲ့တတိပဋ္ဌာန်တရားလေးကိုဆိုအရှိသမျှကျိုးမအထုတ်ပြီးတော့နေရတော့ဒီနေရာမှာတခုဘုံဘုံပြောရင်တာလေးတခုက တရားထုတ်တယ်ဆိုများသောအားဖြင့်ဘုရားကောင်းမှာသွားပြီးတော့နော်တတ်တတ်မှတ်မှတ်ကလေးထိုင်ကြတာကိုပဲအာယုံရကြတာပေါ့နော်တရားလေးအထုတ်လိုက်မယ်အထုတ်အောင်မယ်ဘယ်ချိန်ကနေဘယ်ချိန်ထိဟုတ်လားဟုတ်လားအဲကျန်တဲ့အချိန်တွေကျတော့တိတ်ပြီးတော့စိတ်မပါတော့ဘူးပေါ့နော်ကျန်တဲ့အချိန်တွေချို့ဆိုလောက်ရကောင်းမှတော့မသိတော့ဟုတ်လားဟုတ်ပါဗျာအဲ့တော့အဲ့လိုပဲသတ်မှတ်ထားအဲ့ဒါလည်းအလွန်ကောင်းပါတယ်ကိုကတတိကိုစင်ဆက်မပြတ်ဖြစ်အောင်သူကတော့ဒီဇိုင်းမမတ်စူးစမ်းအထုတ်တဲ့အချိန်ပေါ့ ဒါပေမဲ့ဘုန်းတို့ဘုရားဘာသာဝင်တွေတတိတတိပဋ္ဌာန်တရားဘာဝနာတရားကိုဝါသနာပါလို့ကြိုးစားအထောက်ကြတဲ့ပုံကိုယ်တွေရဲ့အကြီးမားဆုံးချွတ်ယွင်းချက်လို့ဘုဘုံကနာမည်တက်ချင်တဲ့ချွတ်ယွင်းချက်ကတော့တရားကိုလုံးမပဲလုံးမယ်မလုံးတဲ့ကြံတဲ့အချိန်မှာဖြစ်သလိုနေလိုက်မယ်ဆိုတဲ့အချက်ဟာအကြီးမားဆုံးချွတ်ယွင်းချက်ပဲဟုတ်ပါဗျာဟုတ်လားအောင်ဆိုအဲ့ကျန်တဲ့အချိန်မှာမလုပ်ဘူးဆိုရင်မလုပ်တဲ့အချိန်မှာဘာဖြစ်မှာလဲသုံးဆုံးကရန်သူတွေကဝင်မှာပဲလေတခါမှန်ပါဗျာအဲ့ဘုံဘုံတို့ရဲ့သဘောလေးတွေက နေပုံထိုင်ပုံတရားထုတ်ပုံလေးတွေကဘလို့ဖြစ်နေတုံးဆိုတော့နော်ဘုရားရှင်လေးရှိသွားတတ်တမမလေးထိုင်ပြီးတဲ့အချိန်ကျတော့လည်းတတိကိုပြစ်ထားလိုက်ရောအဲ့တော့နည်းနည်းလေးစုလာလိုက်ဖြိုးချလိုက်ဟုတ်လားနည်းနည်းလေးစုဆောင်ထားလိုက်ဖြုံးနှီးပြလိုက်နဲ့ဖတ်တင်တဲ့လူကိုသိပြီးတော့မရှိသလိုဖြစ်ဟုတ်လားတရားလေးထိုင်ပြီးတော့မှတ်ထားလိုက်အဲပြီးရင်ကျန်တဲ့အချိန်ကျတော့ဘလို့နေလိုက်ဖြစ်သလိုပဲနေလိုက်ဖြစ်သလိုနေလိုက်တဲ့အခါကျတော့စောစောအစုဆောင်ထားတာလေးကကြက်ပြောင်ငှက်ပြောင်ဖြစ်သွားပြန်ရောပျောက်သွားပြန်ပျောက်သွားတယ်ဆိုတာဟို ကမ္မတတိအရှိန်နောက်မှကောင်းကျိုးချမ်းသာပေးမဲ့တတိတွေပျောက်သွားတာကိုဆိုလိုတာမဟုတ်ပါဘူးနော်ရတဲ့ရလိုက်တဲ့ချမ်းသာဒုက္ခကိုတရှိန်လေးနဲ့ဆင်သက်မပြတ်ဖြစ်အောင်မလုပ်နိုင်တဲ့အနေအထားလေးကိုဘုံဘွားကြည်ညွှန်းတာပါတကယ်ကတော့တတိကလေးထားထားတယ်ဆိုတာအလွန်မမြတ်တဲ့ကုသိုလ်လေးရတယ်သူကမှန်ပါဗျာဗောဓိမန်ဆိုတော့ကြီးပြောတဲ့စကားလေးယူပြောရတော့သူကရွှေပဲသူကမှန်ပါဘုံတို့ဆိုရပါစို့ရွှေဆိုတာလက်ထိပ်လက်မလောက်နည်းနည်းလေးဖြစ်တော့လည်းပဲတန်ဖိုးရတော့ပါအလွန်ကြီးတယ်နော် မှန်ပါဗျာပြီးတော့ရွှေရဲ့သဘောကငရဲမီးနဲ့စားလို့လည်းမရဘူးသူကပျက်စီးတဲ့သဘောမရှိတဲ့သဘောပေါ့ဟုတ်လားမှန်ပါဗျာရွှေဆိုတဲ့ဥစ္စာသူကဖျက်ဆီးဖို့မလွယ်ဘူးပေါ့အဲ့လိုပဲဘုန်းဘုန်းတို့ဒီအပမာဒဆိုတဲ့တတိတရားနည်းနည်းလေးဖြစ်တော့လဲတန်ဖိုးကြီးတယ်ပြီးတော့ဒီအမတတ်တဲ့နဲ့သူကဆက်သွယ်နေတဲ့အတွက်ကြောင့်သူကတစ်ချိန်ချိန်မှာဉာဏ်ပညာကြီးပွားတိုးတက်မှုအများကြီးအကြောင်းအထောက်ပံ့ပေးတည်သောအဖြစ်လည်းပဲကိုယ့်ရဲ့တန်တန်မှာ မှန်ပါဗျာပြည့်စက်မပြတ်ပါရမီတရားအနေနဲ့လည်းပဲဟိုဘုန်းတို့ဘဝတိုင်းဘဝတိုင်းပါသွားတဲ့သဘောရှိမယ်ပေါ့ဒါလေးကိုတော့လည်းပြင်ဖို့လိုမယ်ပေါ့နော်အဲဘုန်းခုနကတော့ဆိုလိုတာကနော်အထုတ်တော့အထုတ်ပြီးတော့ကျန်တဲ့ချိန်တွေပြစ်ထားတယ်ဆိုတာပျောက်သွားတယ်ဆိုတာလုံးလုံးလေးလားပျောက်သွားတာကိုရည်ညွှန်းတာမဟုတ်တစ်ဆက်တည်းနဲ့မြန်မြန်ဆန်ဆန်အသိဉာဏ်ရရမယ့်ကိစ္စကိုမရဘဲနှောင့်နှေးနေတဲ့အကြောင်းတရားလေးတွေကိုဘုန်းဘုန်းတို့ပြောပြတာဟုတ်လားဒါကြောင့်ကျန်တဲ့ချိန်တွေမှာပဲဘုန်းဘုန်းတို့ နည်းနည်းလေးပဲရရမလုပ်ဖို့လိုတော့တတိလေးထားထားပြီးတော့နေဖို့လိုဟုတ်လားဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်တတိထားတဲ့လုပ်ငန်းစဉ်တတိပဋ္ဌာန်တရားအားထုတ်မှုဟာလုပ်လို့ရတယ်ဆိုတာလေးကိုပိုင်ပိုင်နိုင်နိုင်ဘုံဘုံတော့ကြွမ်းကြမ်းကျင်ကျင်နားလေထားဖို့လိုတယ်ပေါ့ဟုတ်လားဒါကြောင့်ဘယ်အချိန်မှာပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်ဘလို့နေထားမျိုးမှာပဲဖြစ်ဖြစ်နော်ဖြစ်နေတာလေးကိုတတိလေးထားလိုက်တာနဲ့ဒါတရားအထုတ်ခြင်းကိစ္စကအဲ့ဒီအချိန်မှာနော်တရားထုတ်တဲ့အလုပ်ကိုလုပ်နေတယ်လို့ဘုန်းဘုန်းတို့မဆိုနိုင်ဘူးလားဆိုနိုင်ဟုတ်လား ဘုရားရှင်ရှေ့သွားပြီးတော့လှုပ်တဲ့အချိန်နဲ့လှုပ်ပေါ့နော်ကျင်တဲ့အချိန်တွေမှာလည်းပဲရသလောက်ဘုံဘုံတို့တတိထားမယ်ဆိုရင်ကိုကိုကိုနော်တတိထားမိတဲ့အနေအထားတွေရအောင်တိုးတက်မှုရလာလိမ့်မယ်လို့ဘုံဘုံဆိုခြင်းနဲ့ပေါ့ဟုတ်လားမှန်ပါဗျာကိုကိုကိုပြန်ပြီးတော့တရားစစ်ဖို့လည်းပဲလိုမယ်ပေါ့ဒါအခုပြောတာလေးတွေလည်းတရားစစ်တဲ့သဘောမျိုးလို့လည်းပြောလို့ရပါတယ်ခင်ပါဗျာကြည်တန်းကကိုကိုတရားဘယ်လောက်ရှိလဲတရားဘယ်လောက်သိလဲဆိုတာက ဇာကဒေါသမောဟမာနတရားတွေဖြစ်เสียရတွေကြုံလာတဲ့အခါမှာဇာကဒေါသမောဟမာနတရားတွေဘလောက်ဖြစ်တယ်လဲဘလောက်မဖြစ်ဘူးလဲဖြစ်ရင်လည်းပဲဘလောက်နည်းနည်းဖြစ်လဲဘလောက်များများဖြစ်လဲအဲဒီဟာနဲ့ဘုံဘုံတို့ရဲ့သိထားတဲ့အသည့်တနည်းအားဖြင့်ကိုယ့်ရဲ့တရားကိုဒီပေဒံနဲ့တိုင်းတာကြရမှာစစ်ဆေးကြရမှာဟုတ်တယ်မို့လားမှန်ပါဗျာမှန်ပါအဲကြောင့်ကျန်တဲ့အချိန်လေးတွေမှာဘုံဘုံတို့သတိထားပြီးတော့နေမယ်ဆိုလို့ရှိရင်အတုံတယုံလောဘဒေါသဖြစ်စရာကိစ္စနဲ့ကြုံလုံးနဲ့လောဘဒေါသကြီးကြီးမားမားမဖြစ်တာတွေကိုတွေးပြီးတော့ဟော တရားတကယ်ဆိုရင်တတိပြပါလားဆိုတာလေးဘုန်းတို့သိနိုင်မယ်ပေါ့ဟုတ်လားဒါကဘုန်းဒီကနေ့ပြောဖို့စဉ်းစားထားတဲ့အကြောင်းအရာလေးတွေနော်အဲ့တော့ဘုန်းတခါကြီးပဲဘယ်လောက်ကြာသွားပြီတော့ဆယ်နိုင်မရှိပါဗျာရပါတယ်ဒေသ5မိနစ်လောက်ရှိသွားပြီနော်မှန်ပါတယ်ဗျာအကုန်ပြောနေတာလေးတွေလည်းပဲဒါအကုန်လုံးစိတ်ထဲမှာအမှတ်ထားတာလေးတွေဒါဒီအကြောင်းအရာလေးတွေပြောမယ်ဆိုပြန်ပြီးတော့အနှစ်ချုပ်ကြည့်ကြနော်မှန်ပါဗျာဟုတ် စဟောတဲ့တရားလေးမျိုးအကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဆိုတာလေးပြောချင်တာဟုတ်လားအဲ့ဒီတွေကမှမကောင်းမှုရှောင်ဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောတာဩဒကာကြီးတို့ပြိဘက်ကလာပြီးလာွယ်ဒါမှမဟုတ်ဒီတနင်္ဂနွေတပတ်ကျော်ပဲဖြစ်ဖြစ်ပေါ့နော်တရားလေးတွေအခုလိုလေးတွေနော်နာယူကျင်ကြတဲ့လူတွေများလာတယ်ဆိုရင်ဘုံဘုံတို့လည်းပဲဟောဖို့လို့ဒီလိုလေးတသက်မတ်မတ်ကလေးဇူးလေးနဲ့ဟောဖို့လို့ဘုံဘုံတို့လည်းစဉ်းစားပေးထားပါတယ်ဟုတ်လားတင်ပါဗျာဆောင်ရွက်ပေးတော့ပါဗျာ ကြောင်းတိုက်ဆိုင်လို့ကြောပြမယ်ဆိုရင်လည်းနောက်ကောင်းမှုရှောင်းနော်ကောင်းမှုရှောင်းတို့ဖြူအောင်စိတ်ကိုထားတို့သွားကြတာပေါ့ဟုတ်လားဆက်မှန်ပါဗျာမှန်ပါဗျာဒီကနေ့ပြောတာကတော့ဒီမကောင်းမှုရှောင်းမကောင်းမှုဆိုတာကာယကံဝစီကံမနောကံသုံးမျိုးရှိတယ်ဒီနေ့ဘာကိုအဓိကထားပြောတာတော့ဗျာမနောကံပေါ့နော်ဒီတက်မှာပူလောင်ပင်မအောင်နှိမ့်ဆက်တတ်တဲ့အရာဒါကြောင့်မြတ်စွာဘုရားကိုယ့်ရဲ့အကျိုးရှိပွားကိုအလိုရှိတယ်ဆိုရင်မကောင်းမှုကိုရှောင်ရမယ်တတိနဲ့မကောင်းမှုဝင်မလာအောင်ကာကွယ်ဆောင်ရှားရမယ်ဘယ်နှမျိုးတောင်မြတ်စွာဘုရားဟောဒီမှာ ၄မျိုး၄မျိုးပါခင်ဗျာဒါကဒေါသမောဟမဒမာနာမဒတရားဒီမှာဖြစ်အဲ့ဒီတရားတွေမဖြစ်အောင်ကြိုးစားရမယ်။ဘာနဲ့ကြိုးစားရမှာလဲ။ဘာနဲ့ကာကွယ်ဆောင်ရှောင်တတိတတိနဲ့ပါခင်ဗျာ။တတိနဲ့နော်ဒါလေးကပြောရတဲ့တရားတွေအနှစ်ချုပ်ပဲနော်။မကောင်းဘူးဆိုတာဘလို့စွန့်ရည်တတိရှိလဲဆိုတာကိုပြောတယ်။ဘလို့ရှောင်မလဲဆိုတာကိုဘုန်းတို့ပြောပါတယ်ဟုတ်လား။ဒါကြောင့်စွန့်အားရှိသမျှတတိတရားလက်ကင်ထားအမှားတရားလက်ကင်ထားပြီးတော့မကောင်းမှုကိုရှောင်နိုင်ကြတယ် မကောင်းမှုကိုရှောင်နိုင်ရင်ရှောင်နိုင်သလောက်မကောင်းမှုကြောင့်ဖြစ်လာမဲ့ပူလောင်မှုပင်ပန်းမှုတော့ဆင်းရဲမှုတွေလည်းပဲဘာဖြစ်သွားမှာလဲတခါညော့နေသွားတယ်တက်တာဟုတ်လားအဲကြောင့်ကိုကိုကိုချမ်းသာအောင်လုပ်တာပဲတကယ်ကတော့လေတော့တရားအထုတ်တယ်တရားသိဉာဏ်ရှိတယ်ဘဝဒေါသမောဟကိုတန်တန်မဖြစ်အောင်ကြိုးစားတယ်ဆိုတာတကယ်တော့ဘာတော့ကိုကိုကိုချမ်းသာအောင်လုပ်တာကိုကိုကိုတတ်တာအောင်နေတာပဲဘယ်သူမှကိုကိုလာပြီးတော့ချမ်းသာအောင်အေးချမ်းအောင်တတ်တာအောင်အစားထိုးပြီးတော့နေပြီးလို့ရတာမဟုတ်ဘူးကိုစိတ်ကိုလည်း ဘယ်သူမှလာပြင်ပေးလို့ရတာမဟုတ်ဘူးကိုကလည်းဘယ်သူစိတ်ကိုမှသွားပြီးတော့ပြင်လို့ရတာမဟုတ်ဘူးကိုကိုကိုပဲကိုလောက်ကြတာအသီးသီးပေါ့ဟုတ်လားညံလေးဥရှိပြီးတော့ကိုအကိုပဲကိုလောက်ကြတာကိုလုံးလို့ကိုတိပြီဆိုရင်ကိုချမ်းသာတာပဲဒါကိုပဲဘုန်းဘုန်းတို့တရားကုံတော်ထဲမှာပစ္စတံဝိရိတဘောဝိညိုဟိလို့ပြောတာပဲမဟုတ်လားမှန်ပါတယ်ဗျာဉာဏ်ရှိတဲ့လူတွေမှာအသီးသီးတိနိုင်တယ်ဆိုတာအဲ့ဒါကိုပြောဟုတ်လားသူများကိုလည်းကိုတိအောင်ငြင်းအောင်လုပ်ပေးလို့မရတယ်လို့ကိုကိုလည်းသူများကတိအောင်ငြင်းအောင်ဒါလိုက်ကြီးလုပ်ပေးလို့ရတာမဟုတ်ဘူးဘုန်းဘုန်းတို့အတက်နိုင်ဆုံးလုပ်ပေးနိုင်တာက ရသော်ဘုရားရဲ့တော့အဆုံးမနဲ့အညီနီလန်ပေးတာကလွဲလို့ချက်ဘာမှလုပ်ပေးလို့မရဘူးเนาะဒါကြောင့်မို့လို့အလုံးတရားနာနေကြတယ်ကုသိုလ်ရှင်အလုံးတော့အပမာဒဆိုတဲ့တတိတရားဖြင့်ကိုယ့်ရဲ့စိတ်ထဲကိုရာဂဒေါသမောဟမရတရားတွေဝင်မလာအောင်မကောင်းမှုအကုသိုလ်တရားတွေဝင်မလာအောင်ကာဝယ်စောင့်ရှောက်နိုင်ကြတယ်ဒီနေရာဖြင့်မကောင်းမှုကိုရှောင်နိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေမကောင်းမှုကိုရှောင်နိုင်တဲ့အတွက်ကြောင့်မကောင်းမှုကြောင့်ဖြစ်မဲ့ဆင်းရဲမှုပင်ပန်းမှုပူလောင်မှုတွေကျော်နေပြီးတော့နောက်ဆုံးဆင်းရဲချုပ်ရာ နော်ပူလာမှုချုပ်ရာပင်ပန်းမှုချုပ်ရာမဟာအသင်္ခတတာနိဗ္ဗာန်တရားမြတ်ကိုမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပိဋကပေါင်းသူတော်ကောင်းတို့ကြိုးပမ်းအားထုတ်ကြရသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းသက်တေကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိဗံကိုလင်းမြထုတ်ချမျက်မှောက်ပြုရစေကုန်သောဟုဝတ္တနာအောင်စုပြုကြကုန်ရတတိအာသုအာသု သာဓုပါဆရာတော်ရှင်မြတ်ဗျာ